ဒီနေ့1354ခုတပူလာဇန်14ရက်ဆေးစခန်း9ရက်မြောက်နေ့9ရက်မြောက်နေ့မှာဟောကြားမယ်တရားတော်က6ခုမြောက်ဣန္ဒြေထက်ကြောင်ဟောကြားပါမယ် ဘောဇင်္ဂနာအနုဘောဒနာတရားဘောဇင်္ဂနာဘုရင်တရားတို့ကိုအနုမောဒနာတရားဆံပြောစွာဖြစ်စေခြင်းဖြင့်လေသံဃာအထေဒီပဏာညာကိုကြည့်သေးဝါအင်းလေးကိုဆက်သေး၏ဤတိဤတို့အထရာစီယောထရာဆရာသည်သံဝန်လေးဒီကောင်းစွာမသွေဖွင့်ပြတော်မူခဲ့ပါ၏တည်း ဘောဇင်တရားများကိုသိရောညီစွာပွားများပြီးတော့အပြင်လေသိကြရည်ဆက်တရားတွေပြသွားနိုင်ပါရဲ့ဝိပဿနာတရားရှုမှတ်တဲ့အခါမှာတခါကြာမှတ်တယ်ကောင်းလို့ခရုချာချာတရားတွေတွေ့ရလို့ဘာမြဝန္တာတွေဖြီးပြီးတော့စိတ်တွေပြန့်လွင့်တက်ကြွပြီးတော့ပြန့်လွင့်သွားတယ်ပြန့်လွင့်သွားတဲ့အတွက်ကြောင့်မှတ်လို့မကောင်းတော့ဘူး တခါတည်းတရားမှတ်ရမကောင်းလို့တရားကြီးအချမ်းလို့တရားတွေမထူးကြလို့ဒုက္ခဝေဒနာမျိုးတွေနဲ့တွေ့နေရလို့ဒီတက်တွေတခါတည်းကြာဆင်းသွားကြာဆင်းသွားတဲ့အခါမှာလည်းသူနဲ့ရှိရောမှုတဲ့ဘုရင်တရားတွေပွားများပွားများပြရပါလေတဲ့အဲလိုသင်ပြောတဲ့ဘောဇင်ကြီးပွားများပြီးလို့ရှိရင် အင်္ဂလိပ်ထက်တရားတွေတက်သွားနိုင်ပါလေစိတ်ဒီပြန်နေရင်တော့အင်္ဂလိပ်ထက်တရားတွေတက်သွားနိုင်တယ်တင်ပြောလျောက်ပါဘောရှင်မြတ်မပြဝါရမီတင်ပြောလျောက်ပါဘောရှင်မြတ်မပြဝါရမီ တရားတွေထူးကြလို့တရားတွေအတွေ့အကြုံလို့ထူးကြကြဖြစ်လာလို့ဆရာတွေသိချွတ်ပြီးတော့ပြန့်လွန်သွားတဲ့အခါဝိသတရား၃ပါးဝါများပြရမယ်တဲ့စိတ်ကတက်ချွတ်ပြန့်လွန်တဲ့အခါဝိသတရား၃ပါးဆောင်းပုဂ္ဂလိတက်ချွတ်ပြန့်လွင်စိတ်မြင်သောအခါဥပ္ပခာသမာဓိ ပတ္တတိဝါဟိကုသင်္ကာတေချွာပြန့်တွင်စိတ်ညင်သောခါဥပ္ပခာသမာဓိပတ္တတိဝါဟိကုသင်္ကာိတ်တက်ကြွပြန့်နေတော့မလို့မရမလို့မကောင်းတော့ဘူးဆိုရင်ကိုယ်ခန္ဓာမောစဉ် စိတ်တွေသိတဲ့ကြွပြန်နေတယ်ဆိုတာပြန်နေတဲ့စိတ်ကိုစစ်ဆေးကြည့်လိုက်မယ်ဆိုရင် ကောင်းတဲ့ဘက်မှာကြီးပဲဒုက္ခဘက်မှာကြီးကြာနေချမ်းသာတာလေးဘက်ကနေပြီးတော့တက်ကြွပြန်နေတယ်အဲလိုပြန်နေတဲ့စိတ်ကိုသိတော့ချမ်းသာတာကြီးမရှိတာမဟုတ်ဆင်းရဲဒုက္ခလည်းရှိတယ်ဆင်းရဲဒုက္ခဆင်းရဲဒုက္ခကိုလည်းပြန်ရောက်သွားနိုင်တယ်လို့ဒုက္ခနဲ့ဒုက္ခအညီညထားပြီးတော့ချမ်းသာနဲ့ဆင်းရဲ အညီညထားလို့ရှုမှတ်ဝါများလို့ရှိရင်ဥပ္ပခာတံဘောဇဉ်ဖြစ်လာတတ်တယ်တဲ့အဲ့ဒါလို့ဆိုရင်စိတ္တကြီးပြန်ပြီးအထင်ကြီးပြီးတော့မှတ်လို့ပြန်ကောင်းကြရပါလေစိတ္တကြီးစိတ်တက်ကြွပြန်နေတဲ့စိတ်ကိုစိတ်သိကြည့်မယ်ဆိုလို့ချင်းဒီချုပ်ပါမတည့်တော့ဘူးတဲ့အတိတ်အာယုံတွေမှာပြီးသားလည်းပြောင်းတော့စဉ်းစားနေတယ်ကောင်းကြတာလေးအတုကောင်းကြတာလေးထူးကြတာလေးနောက်မှ နောက်ခါမှလည်းအမှတ်တွေကောင်းမှုရာကောင်းတာတွေမျှမှန်းမရှိသေးတာညှော်မှန်းတော့ပြန့်မြင့်တယ်စိတ်ပြန့်လို့နေတဲ့ပုဂ္ဂိုလ်ရဲ့ဆရာ အတိတ်ကိုလည်းကြီးသွားနေတယ်အနာဂတ်ကိုလည်းကြီးသွားနေတယ်ဒီလိုပါမတည့်တော့ဘူးတဲ့အဲ့လိုသိတဲ့အခါပေါ်ရပေါ်ရအောင်လို့ကပေါ်ကိုက်ပေါ်ကိုက်မှာဒီလိုပါတည့်အောင်ရှုမှတ်လိုက်တဲ့အခါအမာတိတန်ဖို့စဉ်ဖြစ်သွားပါလေတဲ့အမာတိတန်ဖို့စဉ်ဖြစ်သွားဖြစ်ပြီးပြန်ပြီးနေပါ စိတ်တွေလိမ့်တက်ကြွပြတ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာကြောင်းကြပူပါမှုနဲ့ပါနေတဲ့ကောင်းကြီးတိုင်းမှာကောင်းမှကောင်းပါမလားမကောင်းတဲ့ဒီကပြန်ရောက်သွားအောင်မလားဆက်ပြီးပူပန်ကြောင်းကြမှုကလေးရှိနေတယ်ဒါကြောင့်တော့ပြန်နေတယ်တဲ့အဲလိုပူပန်ကြောင်းကြမှုကလေးကိုလည်းမရှိရအောင်တရားကောင်းတယ်ဆိုသူ့သဘောတိုင်းကောင်းတာပဲကောင်းတဲ့အခါကောင်းမကောင်းတဲ့အခါမကောင်းတဲ့ဖြစ်ခြင်းဖြစ်မှာပဲစိတ်ကိုအေးချမ်းစွာထားလို့စိတ်ကိုလည်းအေးချမ်းစွာထား ခန္ဓာကိုယ်လည်းဤကျမ်းစွာထားပြီးတော့ပတ္တတိရှိအောင်စိတ်ကိုနေအေးသွားအောင်စိတ်ကိုထားပြီးတော့ဆုမှလည်းလို့ရှိရင်ပတ္တတိသံဘောဇဉ်ဖြည့်ပြီးတော့စိတ်ကိုနေအေးတော့စိတ်ကိုပြန်စီနေလားမှလို့ကောင်းသွားတတ်ပါလေတရားလေးအတွေ့အကြုံကိုတရားလေးထူးခြားလို့ထူးခြားခြားတွေ့ရလို့စိတ်ကတည်း တိတ်ကြွပြန့်ဝင်နေတဲ့အခါဥပိ္ပခာတံဘောဇဉ်ဓမ္မာနိတံဘောဇဉ်ပတ္တတိတံဘောဇဉ်ဒီဘောဇဉ်တော့ဒီဘောဇဉ်တရား၃ပါးအညီမျှပွားပြီးမယ်ဆိုလို့ရှိရင်စိတ္တတိတည်ငြိမ်တော့ဉာဏ်ပြီးတော့မှတ်လို့ကောင်းလာတတ်ပါတယ်တခါပြန်တရားရရအခုမကောင်းလို့တရားရရမထူးကြလို့တရားရရချာလို့လုံညာစိတ္တတိကြာတော့တတ်ပါတယ် ဝိပဿနာတရားရှုမှတ်ရတယ်ဆိုတာကိုယ်ကာယဗလလိက္ခဏနဲ့နည်းနဲ့လဲရှုမှတ်လို့ခွာများလို့မရအောင်ပဒနာဉာဏ်ဖြစ်အောင်အားထုတ်လို့မရဘူးကိုယ်ကာယဗလတွေနဲ့ပြည့်စုံလို့ကာယဗလလိက္ခဏနဲ့နည်းနဲ့ပဲဝိပဿနာဉာဏ်ဖြစ်အောင်အားထုတ်မယ်အားထုတ်လို့ရမှာရပါမလားနှုတ်ကအယုတ်အဆိုအဖတ်တကောင်လို့ရွတ်ဆိုပြီးတော့ပဲဝိပဿနာဉာဏ်ဖြစ်အောင်အားထုတ်မယ်အားထုတ်လို့ရပါမလားမရဘူး ဘာနဲ့အာထုရပါလဲဆိုတော့စိတ်နဲ့အာထုရတယ်စိတ်နဲ့အာထုရတယ်လို့လွန်နေနေခဲခဲသိသိနေဒီစိတ်ကိုတည်အောင်ထားဖို့ရာအထူးပဲကြောင်းရဆိုင်ပြီးတော့ရှုမှတ်နေကြရတယ်ဒီစိတ်ကိုနိုင်အောင်သုံးမနိုင်တာဟာလေအခုပြန်လာပြီလားများရှုမှတ်နေတဲ့သတိပ္ပံဥပဒနာနည်းဖြင့်သုံးမတာအနိုင်ရင်းဆုံးပါပဲတဲ့။ဟောမြတ်စွာဘုရားစိတ်ကိုနိုင်မြအောင် ဆုံးမဆုံးမလို့ရသွားပြီဆိုလို့ရှိရင်ဒီစိတ်ကပဲလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာတို့ရောက်အောင်ပို့ပေးလိုက်မယ်ဝိပဿနာဖြင့်ရင်ကြည့်အောင် ဆုံးမဆုံးမလိုက်မယ်ဆိုလို့ရှိရင်ဒီစိတ်ကပဲမချမ်းသာဘူးချမ်းသာနိဗ္ဗာန်ချမ်းသာကိုပို့ပေးလိုက်မယ်မြတ်စွာဘုရားလိမ့်ကြပဲစိတ်ကိုနိုင်နှင်းအောင်ကျိုးသွားဆောက်ပြီးထားရပါလေ ဒုံမိဂတာတဟုနောယထာကာမနိပါတိနောစိတ္တတာဓမ္မထောတာတို့စိတ္တန္တံဒုက္ခဝဟံဒုံမိဂတာနိနိငါခေယံထသောတဟုနောရှင်သောဖြစ်ခြင်းဖြစ်ခြင်းရှိတတ်သောယထာကာမနိပါတိနောသူလိုရှိရာအာယုန်၌ချတတ်သောစိတ္တတာစိတ်ကိုဓမ္မထောရည်ကြည်အောင်ဆုံးမအပ်သည်သာဓု လူချမ်းသာနာချမ်းသာလေးပါးချမ်းသာကိုပို့ပေးတတ်သောကြောင့်ကောင်းလာပါပေ၏တန်တန်ဝိပဿနာပညာပြအောင်ဆုံးမပြီးတော့စိတ်ဓာတ်ထိပ်ပြီးဒုက္ခဝဟံမချမ်းသာဖို့ချမ်းသာလေးပါးချမ်းသာကိုဆောင်ပေးတတ်၏ဒီတိတော်ကဘာမြတ်စွာဘုရားသည်ဩဇာဘုရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေသည် တုံနေကြတာနှိမ့်ရင်းကြီးကအလွန်ခဲပါလေသူသွားခြင်းလို့သူရောက်ခြင်းလို့ရောက်လွတ်လွတ်လပ်လပ်သွားနေတတ်တဲ့စိတ်ပဲတန်ကြီးအပြီးကြီးတွေစိတ်ကြီးစိတ်ကြီးရောက်ရောက်သွားတာစိတ်ကြီးမသွားနိုင်ရပါဘူးလားအာရုံပြုလို့သွားနိုင်ရတယ်စိတ်ကူတော့ဘယ်လိုနည်းမှကာကွယ်ထားလို့မရဘူးတို့တိုင်းကြီးကိုစိတ်ကြီးမလာရဘူးကာကွယ်ထားလို့ရမရပါမလား အသိပင်အတားရှိမရှိဘူးသူရောက်ရှင်လို့ရောရောက်ဒီလွားကြီးလည်းလွားနေတယ်။တုံလေးကလည်းနှိမ့်နှင်းမှုကတိတ်ခဲနေတာပါပဲ။လဟုသောရှင်သောဖြစ်ခြင်းတခြင်းဖြစ်တာတော့အလုံးနဲ့သိမြပါလေ။အခုစိတ်ချမ်းသာတယ်အခုစိတ်ဆင်းရဲသွားပြီ။အခုဝမ်းသာနေတယ်အခုဝမ်းနေသွားတာ။အခုပဲကြည်နေတာအခုကြည်ရတော့ဘူး။ဆက်ပြီးပြန်အာယုံလို့လိုက်တော့အလျင်ညာနဲ့ကြောင်းနေနေတယ်တဲ့။မြတ်စွာဘုရားဉာဏ်တော်မှာတော့လက်ပြတဲ့အတွက် ဒီရတဲ့နေ့အတွင်းမှာဂရေသိန်းတော်ဖြစ်ပြီးတော့ပြည့်ပြီးတော့ပြောင်းလဲနေကျန်တာပိဋကနဲ့လို့သဗ္ဗနာဉာဏ်နဲ့ရစ်ချက်လာတဲ့အခါစိတ်တွေအလင်းဉာဏ်ဖြစ်ပြပြောင်းလဲနေတာနောင်တော့သိကြပါလေသုံးဆောင်ရတော့သိကြပါလေလုံးမထင်ကြပါလေယထာကမနိပါတိနောသူလိုရှိရာအာယုနဲ့ကြရတော့ကိုကြခြင်းနဲ့ဘုရားတရားခံကအာယုဒုက္ခဓမ္မတို့အာယုန်ဒီမှာ ကြဖို့ရမနည်းပဲကြိုးစားနေရတယ်ဒီကနာတရားစုမကကသုံးနာသမအာယုံတွေမှာကြအောင်စုမနေတဲ့အခါကျစိတ်ကဟိုရောက်ဒီရောက်တောင်းရောက်ဖရာရောက်ဈေးရောက်အလုတ်ကန်ကြီးရောက်သူကြားတဲ့အာယုံတွေမှာဆက်ဆက်ပြီးကြည့်အောင်ဒါမတူကြပါဘူးလားသူကြားတယ်ကြားတဲ့အခါမှာလည်းကောင်းတဲ့အာယုံမှာကြားတာကတော့အနည်းနည်းပါလေတဲ့ဘာသာတမေဓမ္မတိမနော မနောစိတ်သည်ပါပသမိမကောင်းမှု၌ဝါမကောင်းသောအာရုံ၌ရမတိမွေလျောတတ်၏စိတ်ရဲ့သဘာဝပုဂ္ဂိုလ်ရဲ့သဘာဝမဟုတ်ဘူးသဘာဝကမကောင်းတဲ့အာရုံတွေကြရင်စိတ်ပြောတယ်နှိမ့်ချက်ချက်ပြောရတယ်တဲ့သူ့အတိုင်းကလွတ်ပေးထားမယ်ဆိုလို့ရှိရင်ကောင်းတဲ့အာရုံနဲ့မကောင်းတဲ့အာရုံဘယ်အာရုံမှာအပျော်များပါလဲအဲ့ဒါလည်းပြောတတ်တယ်ခုပြန်တာသိတာများတော့ နေရခြင်းခါရီယာမိကောင်းခါကောင်းဆရာကောင်းသမားကောင်းနဲ့တူတူကအမိရလို့မိကောင်းခါကောင်းဆရာကောင်းသမားကောင်းနဲ့အဆုံးမဩဝါဒကိုခံရလို့ကိုယ်စိတ်ကိုယ်ကိုထိမ့်ကြရမယ်။ကိုယ်လို့ပယ်စားမထားရဘူး။ကောင်းတဲ့အာယုန်မှာဖရာတရားတန်ခါအာယုန်ကဆရာသမားအာယုန်ဆုံးတဲ့ဓမ္မအာယုန်မှာထားရမယ်လို့အဆုံးမဩဝါဒကိုခံယူကြရပြီးတော့ကိုယ်စိတ်ကိုယ်ကိုထိမ့်ကြတဲ့တူတာအခုလို့မိတို့စိတ်ကိုမိတို့ထိမ့်လို့ရအောင်လို့ရှိမှလို့ရနေတာတဲ့လွယ်တော့မလွယ်နိုင်ဘူး။ အဲ့ဒီစိတ်ကိုနိုင်နေအောင်ထိနိုင်ပြီသုံးမနိုင်ပြီဒီဝဒနာပြနိုင်နေအောင်သုံးမလိုက်ပြီဆိုလို့ရှိရင်တော့ယနာပိတာများလို့ရှိ အတောင်းတတိုင်းနဲ့ချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာလို့ဒီစိတ်ကပဲပို့ပေးလိုက်မှာပါပဲမြတ်စွာဘုရားဟောကြားတဲ့ဒီဟာသာလေးကိုကိုယ့်စိတ်ကိုပုံနိုင်အောင်ထိရင်တော့တရားကြီးလူလူဆလာအားထုတ်နိုင်အောင်လို့ကျေးဇူးမှာဆရာတော်ဘုရားကြီးကယနာပိတာများနဲ့နောင်နာနောက်သားလေးတွေဆောင်းဖို့စီခဲ့ပါတယ် ဒီကမှာဆရာတော်ရဲ့ယုံပူဇော်တော်အားဖြင့်၎င်းမြတ်စွာဘုရားပူဇော်တော်အားဖြင့်၎င်းဘာမြောက်ဝမ်းသာဆိုကြပါဦးလို့နေနိုင်ကေစွာလင်းမြန်လှ၍သူကြလိုရာသရပါတိဝိညာဏသွံ စိတ်တရားကိုတောင်းခံရှု၍သုံးပါပြီး၍ရင်ကျေလိမ်မှာသူဖြစ်လာသောသံဃာဆောင်ပေတတ်သည် အိနိုင်ကဲစွာဉာဏ်ဉာဏ်သ၍သူကြလူရာသရပါတိဝိညာဏသွံစိတ်တရားကိုတောင်းခံရှု၍သုံးပါပြီ ယင်ကျေလိမ့်ငါရူဖြစ်လာတော်သံဃာဆောင်ပေတတ်သည်လုံးမနှိမ်မှုဟာခင်းရတဲ့သူကပါဒိနဲ့အာရုံချောက်မှာလုံးနဲ့ဒီညာမှာလည်းသူကြလို့တဲ့အာရုံမှာချနေရတဲ့အဲဒီချနေရတဲ့အာရုံလုံးနင်းနေတဲ့စိတ်အလုံးနှိမ်မှုဟာခက်တဲ့စိတ်ကိုခုကျန်တာဗိဒာမြတ်တိကျအထုတဲ့တိကံတရား၄ပါးနည်းဖြင့်မြတ်စွာဘုရားပြေသနာတော် တော့ဒီချင်းနိုင်ရင်အောင်ဆုံးမနိုင်မယ်သဘောရှိရင်ဒဏ္ဍပိဋကများလို့ရှိရတောင်းတဲ့မချမ်းသာဘုရားနာနိဗ္ဗာန်ချမ်းသာတန်အောင်ရောက်ရှိသွားနိုင်ပါလေဆိုတဲ့အတိတ်ပဲတရားတွေအတွေ့ဆိုလို့လေဖြစ်တဲ့ကြာချင်းတော့တရားတွေအမထုတ်ခြင်းနဲ့ညီငွေအင်းလာတတ်ပါလေတဲ့တရားတွေကကြားလို့တရားတွေကမထူးကြလို့တရားတွေအတွေ့ဆိုနေလို့ဖြစ်တဲ့ကြာချင်း ဒီဘဝမှာဘုရားဥစ္စာနဲ့ရလိုက်တဲ့ပုဂ္ဂိုလ်ဟုတ်မှမဖြစ်ပါဘူးမရနိုင်တော့ပါဘူးဆိုတော့ကြီးကြီးတဲ့စိတ်တွေဖြစ်လာလို့ရှိရင်တဲ့ဘောဇင်တရား၃ပါးအညီမျှပွားပြရမယ်ညီရိယတံဘောဇင်သီတိတံဘောဇင်ဓမ္မလူပြတံဘောဇင်ဒီဘောဇင်တရား၃ပါးပွားများပြလိုက်လို့ရှိရင်ဖြစ်တဲ့ပြန်တော့တိုးတက်လာတတ်ပါတယ်အမှတ်ပြန်ကောင်းလာတတ်ပါတယ်တဲ့ဘာဝနာစိတ် ရောနေတော်ခါဝိရိယပိတိဓမ္မဝိဝါဤဘုဇင်တာဘာဝနာစိတ်ရောနေတော်ခါဝိရိယပိတိဓမ္မဝိဝါဤဘုဇင်တာ အာထုလို့စိတ်ကြီးကြာဆင်းသွားပြီလောမီသွားပြီဆိုလို့ရှိရင်ဝိရိယတံပေါ်တင်ဖြစ်အောင်မလုံးကင်းဆင်ခြင်ပေးရမယ်သီတိတံပေါ်တင်ဖြစ်အောင်မလုံးကင်းဆင်ခြင်ပေးရမယ်ဓမ္မဝိရိယတံပေါ်တင်ဖြစ်အောင်ဆင်ခြင်ပေးရမယ်နှလုံးသွင်းပေးရမယ်ဝိရိယတံပေါ်တင်ဖြစ်အောင်ဘယ်လိုများဆင်ခြင်ရမလဲဘယ်လိုနှလုံးသွင်းရမလဲဆိုရင်စိတ်ဓာတ်တွေအလွန်ကြာဆင်းသွားပြီးညီညွတ်မှုတွေဖြစ်လာလို့ရှိရင်ဘုယောဂီသူတော်ကောင်ဒီယခုအချိန်ခါမှာမြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ပြီးတွေ့ကြုံရတဲ့အချိန်ခါမှာ ဒီကျူးကျူးထက်တာအမထုတ်လိုက်ဘူးတရားမရပါဘူးဆိုလို့ရှိရင်ဒီနာမဘဝတွေမှာဘဝတစ်ခုမှာမရေလို့ကြပါနိုင်လေမရေကြတဲ့အခါမှာမရေဆင်းရဲတဲ့သင်္ခါနေရလို့မြေကြီးကြီးကြပြီးတော့နောင်တကူပါမှုတွေဖြစ်ရလိမ့်မယ်ဒီဖြစ်ခြင်းအခါတော့သာသနာတော်ကြီးရဲ့တွေ့ကြုံရတဲ့အခိုက်အတန့်မှာဒီဝဒနာကြပြီးပြီးပြီးဆုံးတော့အာမထုတ်ခဲ့လို့အခုလိုခံရတာပဲလို့နောင်တကူပါမှုတွေပြင်ဖြစ်ရလိမ့်မယ်လို့မရေဆင်းရဲကို တကယ်တမ်းဉာဏ်နဲ့မှချင်းအောင်ချင်းရင်လိုက်တဲ့အခါစိတ်ဓာတ်တွေပြန်တော့ဒုတက်လာတတ်ပါလေတဲ့တကယ်တမ်းထိလန့်တော့စိတ်ဓာတ်တွေပြန်ဒုတက်တော့ဒီလိုသာသာပြန်အထုနိုင်တတ်ပါလေတဲ့မရေချင်းရဲ့မလွံ့မြောက်နိုင်တဲ့အပေချင်းရဲ့မှာလွံ့မြောက်နိုင်တဲ့ယခုလိုအချိန်ခါမျိုးမှာပြန်အထုတင်ပါတယ်အဲဒါပြန်ချင်းရမယ်ခုလိုအချိန်ခါ ရဲစင်းရပဲစင်းရမှာလွမြောက်သွားတဲ့အချိန်လွမြောက်နိုင်တဲ့အချိန်ခါပါပဲတဲ့လူလည်းဖြစ်နေရတဲ့အခိုက်အတန့်တယ်လည်းရှင်းနေတဲ့အခိုက်အတန့်တခြင်းလို့ကြားမှနေတဲ့အခိုက်အတန့်ဘယ်လာကိုပြည့်စုံနေတဲ့တတိဆံပါဏာတရားတွေထွန်းကားနေတဲ့အခိုက်အတန့်မြတ်စွာဘုရားသာသနာတော်ကြီးလာပြီးတွေ့ကြုံရတဲ့အခိုက်အတန့်ရဝေရှင်တရား၄ပါးဉာဏ်ပိဋကမြတ်ကဏ္ဍမှာမြတ်ထားပါဘူးလားအဲဒီရာဝေရှင်တရား၄ပါးရဟဲ့ခိုက်တံမှာ အထုလို့ရှိရင်အဘိဓမ္မရာပဲဆင်းရဲဆင်းရဲမှာလွမြောက်သွားနိုင်လားလွမြောက်သွားနိုင်တယ်ဆိုတာမြတ်စွာဘုရားဟောကြားပါတယ်လွမြောက်သွားနိုင်တယ်ကျောင်းမြတ်စွာဘုရားရအကရင်တရား၄ပါးဘုဒ္ဓသာနာမှာရှိတဲ့အခိုက်တံ အာထုမယ်ဆိုလို့ညီမလာမန္တရိကံပနာကြအောင်အာထုမယ်ဆိုလို့ဒီမှာပေတန်တာပဲဆင်းရဲမှလွမြောက်သွားနိုင်တယ်တဲ့ဒိဋ္ဌောမနုဿာပရိလာဘောပိဿာမိသနာဇီတံကိသံဓမ္မတဝနံကိသောဗုဒ္ဓနာမုပါတော်မနုဿာပရိလာဘောလူဖြစ်ကိုရာခြင်းဒီကိသောခေယနာဝိမိသနာလူတို့ဤဇီတံသက်ရှင်ရာခြင်းဒီကိသံခေယနာဝိ သရမဒွန်နာမခိုးရောက်သောကရကပိတ်ကြောင့်ဖြစ်သောတတိပ္ပံဝဒနာစသောသရောတရားတို့ကို နာကြရသည်ပိဋကံခရင်လာပြီဘုရားနာဖျားရှင်တို့ဥပါတော်ပွင့်တော်မူသည်ပိသောခရင်လာပြီဣတိဤတော်ဘဝမြတ်စွာဘုရားသည်အဝေါ်စာနာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်း လူဖြစ်သူလားအလွန်ရအသေးတယ်လူဖြစ်လာရရတယ်လေအသက်ရှင်နေဖို့ရတယ်လွန်ခဲရင်တယ်အသက်ရှင်နေရရတယ်လေဒီဘဝမှာပဲပေရကောပိတ်စီတတ်တဲ့သိချင်နိုင်တဲ့တတိတံပါဒနာစတဲ့ဘုရောင်ပြလို့အနာကြဖို့ကလည်းလွန်ခဲနေမြတ်စွာဘုရားသာသနာတော်ကြီးနဲ့သူ့ကြုံမှုရတယ်လွန်ခဲနေဒီခဲညတရား၄ပါးမိသန္တမှာရှိနေတဲ့ခိုက်တာအားထုတ်လို့ရှိရင်ဘယ်တကားပြိတ်သွားနိုင်လဲမိဘကိုမြင်ကားနိုင်တယ်သင်အားမထုတ်လို့ရှိရင်သင်ဘဝဒုက္ခကမှာငရဲလို့ကြာသွားနိုင်တယ် မြင်ကြတဲ့ခါကျမှတဏှာတာပူပန်မှုတို့ဖြစ်ရလို့နေလို့အဲ့ဒါကိုဆင်းရဲပြီးလို့ရှိရင်စိတ်ကပြန်တိုးတက်လာပါတိုးတက်လာတတ်ပါလေတဲ့ယခုဘုရားပေရကသိနေတဲ့ဘုရားသေတံတရားမှာလွတ်မြောက်နေတဲ့ဘုရားအဖြစ်ကိုအထရာဆရာများကတရားနာပြည်တော်များတန်တာမှာအခွင့်ကောင်းအခါကောင်းကြီးလေးမျိုးရှိနေတဲ့အတွက်ကြောင့်အဘိဓမ္မာမှာလွတ်မြောက်နိုင်တယ်ဆိုတဲ့အကြောင်းဖွင့်ပြပါတယ်ဘုရားကနဝမခဏလို့ခေါ်တဲ့ မြတ်စွာဘုရားသာသနာတော်ကြီးလာသူကြုံနေရတာလေကျန်တာပိသာများဒီဘဝမှာတရားကျင့်နဲ့ရသွားဘူးလားပရိသတ်ပိဖို့ရအခွင့်ကောင်းခွင့်တာတစ်ခုပါပဲတဲ့သာသနာ့ခင်ကလည်းဘုံငါဒီမှာနှီးထိုင်ကြရတာလေကျန်တာပိသာများအတွက်တရားကျင့်နဲ့ရဖို့ရပရိသတ်ပိသွားဖို့ရအခွင့်ကောင်းခွင့်တာတစ်ခုပါပဲကျန်တာပိသာများရဲ့အန္တမကမ္မတက္ကသကာမတက္ကသသမာဓိကိုယူကောင်းယူမှန်ရှိရလေကျန်တာပိသာများတရားကျင့်နဲ့ရဖို့ရပရိသတ်ပိသွားဖို့ရ အပေသန္တရာမလွတ်မြောက်ဖြစ်ရအောင်ခွင့်ကောင်းခွင့်သာသူ့ပါပဲတဲ့ဉာဏ်မြေတော်များနာနာမမျက်စိကြီးနာကြီးနှာခေါင်းကြီးလျာကြီးကိုယ်ကြီးစိတ်ကြီးပြီးတော့အကြည့်တဲ့၆ပြအကြည့်ဆုံးရှိနေတာနဲ့ဉာဏ်ပြည်သားများကြီးဘဝမှာတယောက်တည်းနဲ့ရောက်လို့ရအပေတကပြိတ်သွားလို့ရခွင့်ကောင်းခွင့်သာသူ့ပါပဲဒီလိုခွင့်ကောင်းခွင့်သာကြီးတယ်ရှိနေတဲ့ခိုက်တာသင်ပါလို့စိတ်တက်ကြနေရလေေတံထဲမှာပညာကြောင့်ဖြစ်တဲ့ခွန်ကောင်းခွင့်တာတွေစိတ်နာမှာရှိနေတယ်။ဒီကကအထုမှဖြစ်မယ်လို့ ဆင်ញင်လိုက်တဲ့ခါစိတ်တက်ပြန်လို့တိုးတက်လာတတ်ပါလေတဲ့။မရေဆင်းရဲကိုသူ့နဲ့ဆင်ញင်ရမယ်။မရေဆင်းရဲကိုမရေမှာကြည့်ရတဲ့ဆင်ញင်ကိုဆင်းရဲကိုဆင်ញင်လို့တရားတွေရသွားကြတဲ့သာရကတွေရှိတယ်။မြတ်စွာဘုရားဟောကြားလို့မရေဆင်းရဲကိုတကယ်မြအောင်မြတ်စွာဘုရားခေါ်ကြလိုက်တဲ့ကတည်းကငရေဆင်းရဲကိုမြင်လို့ထိလန့်တော့အထုလိုက်တာမြတ်စွာဘုရားလက်တော်သာသတရားရသွားတဲ့ ပုဂ္ဂိုလ်ရှိရတယ်တာရကရှိရတယ်ဒီချိန်တော့ကမြတ်စွာဘုရားတောင်းတိကြီးရှင်တော်ကြောင့်ငါသတင်းတော်နေဒီနေ့တော့ခံပါလိမ့်ယဟန်တပါးကသန္တရာရဲ့ပြစ်တည်မြင်ပြီးတော့တော်ရင်သွားလို့တရားအထုတ်ဖို့ရမြတ်စွာဘုရားထမတရားရတောင်းလို့တော်ဆက်တော်ပြီးတရားတော်အထုတ်တရားတော်အထုတ် အာထုလိုက်တာသုံးလကြာအာထုအာထုပြန်အာထုရတော့လေသမာဓိတော့မဖြစ်ဘူးတဲ့သုံးလအာထုလို့သမာဓိမဖြစ်တော့တရားမတွေ့ရတော့စိတ်ဓာတ်တွေပြတ်ပြီးတော့လက်စွာဖြတ်ခံပြန်လာဒီဘဝမှာတော့တရားတရားရတဲ့ပုဂ္ဂိုလ်မဟုတ်ဘူးမိမိကတရားမရတဲ့ပုဂ္ဂိုလ်ပဲမြတ်စွာဘုရားနိနာမနေပြီးတော့မြတ်စွာဘုရားရဲ့အရှင်တော်ဝချီရောမြတ်စွာဘုရားရဲ့တန်တော်တွေချီရောပဲဆင်းရဲကြတာပဲမြေတော့မယ်ဆိုတော့မြတ်စွာဘုရားထံပြန်လာရောက်လာတဲ့ ဆင်းရဲတာလားတဲ့မိတရားကိုလုံးဝအာမထုတ်ဘူးအာမထုတ်တော့တရင်တုံးမော်တွေကသိကြတဲ့ကရှင်ဖျားတရားဥပ္ပမရလာလို့အာမထုတ်တော့တာလားမဟုတ်ပါဘူးတတိတော့ရှိတဲ့ကြလာပါလေသုံးလတိုင်းနဲ့အာထုတာတရားမတွေ့ရပါဘူးဒါကြောင့်မြတ်စွာဘုရားအနိနာမှာမြတ်စွာဘုရားရဲ့ဒီကရအရှင်တော်မြတ်စွာဘုရားအတန်တော်လေးခုရင်မြတ်စွာဘုရားအတန်တော်လေးနာကြားပြီးတော့ဆင်းရဲတာကပဲမိတာပါပဲဒီလိုမဟုတ်ပါမလဲမြတ်စွာဘုရားသာသနာတော်ကြီးဟာ တကယ်အားထုတ်လို့ရှိရင်ဉာဏ်ဉာဏ်ပါပဲရှင်များလူနေလို့တော့မဖြစ်ဘူးမြတ်စွာဘုရားထံလိုက်ချက်ပါဦးမြတ်စွာဘုရားထံပြည့်ရင်တော့ဘုရားဘာကမြတ်စွာဘုရားကိုလျှောက်ထားတော့မြတ်စွာဘုရားဒီဟန်ကိုမေးတယ်မှန်ပါတယ်ခင်ဗျာတတိတော့ဒုံနာတိုင်းနဲ့အာထုတာတရားကြီးမတူရလို့ရှိရတဲ့ကြားတော့ခုလိုအာမထုတ်ကနေတာပါခင်ဗျာဆိုတော့မြတ်စွာဘုရားဘိက္ခုယဟန်တင်ခုငါဘုရားသာသနာရှိတဲ့အခါကျမှအာမထုတ်လို့ရှိရင် နောင်နောင်ဘဝဒီမှာဘဝတစ်ခုခုမှာတင်အပင်ကြီးလို့ကျသွားလိမ့်မယ်။ငရဲစီးကိုတင်မုတ်ချခံရလိမ့်မယ်။အဲဒီငရဲစီးတွေခံရတဲ့အခါကျမှဒီနောင်တပူပန်မှုတွေဖြစ်လိမ့်မယ်။တေရီဝလွဲကုန်ပြီတဲ့လို့ဒီနောင်တပူပန်မှုတွေဖြစ်ရလိမ့်မယ်။ဥပမာလေးဖြစ်လို့မြတ်စွာဘုရားမိတ်ကြားလိုက်တော့ဟန်တော်များကမြတ်စွာဘုရားတေရီဝလွဲကုန်တဲ့အကြောင်းကိုပြန်ပြန်ကြောင်းတော့ခေါ်ကြပါအောင်ခင်ဗျာ။လျှောက်ထားတာနဲ့မြတ်စွာဘုရားတေရီဝ လွဲကုန်ကြီးကြောင်းအထုပ်ပါတိမြတ်စွာဘုရားဟောပါတယ်။တစ်ချိန်တော့ကမြတ်စွာဘုရားလုံးကလွဲကုန်ကြီးယူမှာဖြစ်တယ်။ဒီကဘာကပြန်ပြီးပြီးတော့ငါးပါးထမှာလွဲကုန်ကြီးဖြစ်တယ်တဲ့။လွဲကုန်ကြီးဝေရောက်သွားလို့ဆက်လာခဲ့တာနားနေကြတော့သီရိဝလို့ခေါ်တဲ့ရုပ်ကုန်ကြီးတူနဲ့သွားဆုံပြီးအလွန်လောဘကြီးတဲ့ရုပ်ကုန်ကြီးနဲ့သွားဆုံပြီးသုံးမိနစ်ခါလျှောက်ပေါင်းပြီးတော့အရိဋ္ဌဆိုတဲ့မြို့တစ်မြို့တို့ရောက်သွားကြ။ကျောင်းသားကတိုင်ပင်ပြီးတော့မြို့ထဲဝင်ကြတယ် ဒီမင်းနဲ့လမ်းကိုတော့မဝင်ဘူးတင်ထွားသွားလို့ကျွန်တော်ဝင်မယ်ကျွန်တော်ဝင်တဲ့လမ်းကဒင်းမင်းလာနဲ့ကျွန်တော်ထွက်သွားမှဒင်းရင်လို့လမ်းကိုခွဲဝင်ပြီးတော့ဒေါဘကြီးရဲ့ရဲကုန်ကြီးနဲ့ဘုရားလောင်းရဲကုန်ကြီးရဲရောင်သွားကြမျိုးတွေဝင်ရတယ်ရဲကုန်ကြီးဆိုတာဘုရားနာပေတံများစာလုံးပါပဲအမှန်ကတော့ဂုံဘုံဒေကြီးတွေ ဟိုးဦးလေးသူကလက်ထက်ကတော့တွေ့ဘူးကြပါလိမ့်မယ်ဂုံဘုဒ္ဓကြီးလှကုန်ပစ္စည်းဖြည့်ပြီးတော့အရက်လေးနဲ့လှည့်ပြီးတော့ရောင်းတယ်လေးတယ်ခွက်ဒီနဲ့ငါးမီနဲ့လည်းလဲတယ်တံမိုးရှိတဲ့ဒီစီနဲ့လဲတယ်တံမိုးရှိတဲ့ဒီစီနဲ့တင်ကြတဲ့သူတို့ကပါတဲ့ပန်းစင်စရာလေးတွေဟန်လက်ကောက်တော့ဟန်မဒီကိုအစပြီးအဲ့ဒါနဲ့လဲတယ်လိုက်လဲနေတဲ့အရက်လေးနဲ့လှည့်ပြီးတော့လဲနေတဲ့ဂုံဘုဒ္ဓကြီးကိုဘာလို့ခေါ်ပါလဲ လက်ကုန်နေတဲ့လက်ကုန်နေတဲ့လက်ကုန်နေဆိုလို့တကယ်ရွေးရင်လက်ရောက်လာလားထီးထီးမှလည်းစိုးပါလိမ့်အခုကိစ္စရွေးကုန်နေမတွေ့ဘူးတော့ဘာတွေတွေ့ရလဲဆိုတော့သဘောကြီးနဲ့ထမ်းပြီးတော့ဘာတွေអော်နေလဲတန်ဦးတန်ကိုလည်းယူတယ်တင်သာဟောင်းလည်းယူတယ်သူလည်းရွေးကုန်နေပါပဲတဲ့ရုပ်ကုန်ဒီကြည့်ရင်အဲ့ဒါပါဘုရားလည်းအဲ့ဒီကလိုက်နေတာပဲဒီကြည့်နေခွန်နဲ့ကောက်ပြီးနေတတိနဲ့ အင်္ဂါကြီးရှိတဲ့အောင်းကြီးအမိတွေနဲ့လိုက်လဲသက္ကနာဝေနေနဲ့ရအောင်အဲလိုလိုက်လဲတဲ့ရေကုန်ကြီးလူတော်ရာလောဘရှိတဲ့လောကုန်ကြီးရေကုန်ကြီးဝင်သွားတဲ့လမ်းမှာတစ်ထေးကြမိဖွားတယောက်ရှိတယ်တဲ့ဝေယူကြပါနှကုန်ဒီကိလေသာယူကြပါဟောပါတော့မိငယ်မလေးကပတ်စင်စရာလေးလိုချင်တယ်လိုချင်တော့ဟွာရေကုန်ကြီးဟောနေတယ် အလှမြင်ပြီးဖန်ဆင်းစရာလေးလိုချင်တယ်။ဘာနဲ့ဝယ်မှလဲ။တို့မှာဒီစီမမရှိပဲ။သူကအိမ်မှာအခါစားနဲ့တက်မွေးရတဲ့ချိန်ခါဘာနဲ့ဝယ်မှလဲဆိုတော့ဟိုတတိကြီးလက်ထက်တုန်းကအိုးကွယ်ခွက်ကွယ်တွေမှာအဲ့ဒီနေရာမှာထားတဲ့ခွက်ကြီးတစ်ခုတော့တွေ့တယ်။အဲ့ဒီခွက်ကြီးနဲ့လဲမယ်။အေးဒါလို့ဆိုရင်ခေါ်လိုက်ခေါ်လိုက်ကြကရောကုန်နေအိမ်နဲ့ဝင်လာ ဝင်လာတော့အဲ့ဒီခွက်ကြီးသေးတယ်ကြီးညောတယ်တဲနေတဲ့ခွက်ကြီးဟွာပြောတယ်ရုပ်ကုန်ကြီးပြည့်ရနှမကိုသင်ပေးခြင်းတော့ပဲပေးပါတော့အဲ့ဒီခွက်ကြီးကိုသင်ယူသွားပါရုပ်ကုန်ကြီးလက်ထဲရောက်သွားတဲ့အခါရုပ်ကုန်ကြီးအဲ့နဲ့ချစ်ကြည့်တယ်ချစ်ကြည့်တော့ဒါရှိခွဲတသိန်းတန်လေဆိုတော့သူကြည့်သွားတယ်ကြည့်သွားတော့အနကားလူကြီးနဲ့ဒီဖို့ဒီဖွားနဲ့ဒီကြီးဘာမှသိတာမဟုတ်ဘူး ဒီဘက်ကိုအလကားလိုယူမယ်ဆိုပြီးတော့စိတ်ထအားတယ်အဲ့လိုပြန်ကြည့်ပြီးတော့ဒီလိုခွဲရနှစ်တရားတော့မတမ်းဘူးဆိုပြီးတော့ဘာသုံးလို့ရမှလဲဆိုပြီးတော့ဒီကြည့်ပုံမှာကြည့်ချင်ဖက်သွားတယ်ဖက်သွားပြီးရဲ့ရောကုန်ထလာပြီးတော့အတော်လေးကြာတော့နောက်ရဲကုန်ပြီဆရာလောင်းရဲကုန်ကစားဝင်လာတယ်ရေကြည့်ကြပါလက်ကုန်ကြီးဝဲကြပါဝင်လာတဲ့အခါညီငယ်မလေးကဟွာ ရုပ်ကုန်ကြီးကြောက်လာပြန်ပြီ။ပန်းချင်းကြီးအလေးလို့ချင်းနဲ့ဘာနဲ့ဝင်မှာတော့ဟိုခွက်နဲ့ဝင်မှာဟိုခွက်ကိုပြောတော်ပြီမဟုတ်လား။နှစ်ပြားတော်မတန်ဘူးလို့ပြောတော်ပြီမဟုတ်လား။အဲ့ဒီရုပ်ကုန်ကြီးကြည့်ရတာအလုံးမကျမ်းမ်းတဲ့အမူအရာတွေကကျမ်းမ်းတယ်။ခုလာတဲ့ရုပ်ကုန်ကြီးကတော့သုဒ္ဓတာတင်မှုမျိုးရှိတယ်။ဒီလိုဆိုရင်ခေါ်လိုက်ပါလားခေါ်လိုက်ဆိုတော့ခေါ်လိုက်အိမ်လေးရောက်လာကြတော့ခွာကအဲ့ဒီခွက်ကြီးပေးတယ် ပြင်းနှမမလို့ပြင်းရင်းကျင်တော့ပဲပြီးပြပါတော့ဖန်ဆင်ကြလေးတွေဒီဘက်ကိုတင်ယူပါပါဆရာလောင်းရွယ်ကုန်ဒီလက်ထဲကိုခွက်ထည့်ပြီးလိုက်တော့ဆရာလောင်းဆရာလောင်းရွယ်ကုန်ကိုကြည့်လိုက်တဲ့ကရှိရွယ်ကုန်ကိုခြေထားတဲ့အကြောင်းမြင်ရတော့ရှုခွက်တယ်ဒီရှုခွက်ကတသိန်းတန်နေဒီရှုကဒီခွက်ကရှုခွက်ဖြစ်ပါတယ်အဖို့တသိန်းတန်ပါတယ်ကျွန်တော်မှာ တသိန်းနာပစ္စည်းမပါပါဘူးတခြားနာပစ္စည်းရဲ့ပါပါတယ်ဝယ်လို့မရပါဘူးခုတ်ကိုပြန်ပေးပါတယ်ရောင်းရတဲ့ပစ္စည်းက900မရောင်းရသေးတဲ့ပစ္စည်းอ่ะ900ဘိုးပဲရှိပါတယ်တခြားမရှိပါတယ်မဝယ်နိုင်ပါဘူးဘုရားလောင်းဆိုတော့အမှန်တိုင်းမပြောပါဘူးလားမှန်တိုင်းကျတော့ဖွာတာပြန်ပြောတယ်ရှိရွယ်ကုန်ကြီးကဒီခွက်ကနှစ်ပြားတော့မတန်ဘူးလို့ပြောသွားပါလေဒီရဲ့ဘုံကံကြောင့် ဖြေွက်ဖြစ်သွားမှဒီပါတယ်ဒီနဲ့ပဲထိုက်တာမှာလေဒီနဲ့ယူရပါစိတ်နှမကိုတိတော်သလိုပဲပြီးပါဆိုတော့ဆရာတော်မျိုးကဒီခုမှပါတယ်အကုန်ပြီးရောင်ပြီးသားရောင်လို့ရတယ်ဒီ900ကိုလည်းပြီးပြီဘုရားကလည်း900ကိုပြည့်ပြီလည်းပြီးတော့ချိန်ခွင်နဲ့ကတို့ကချစ်ကြတောင်းတော့အမြန်ထွက်သွားထွက်သွားပြီးတော့မြစ်တစ်ခါကန်းကူမကြခင်ပဲ ဒေါရကြီးတဲ့တေဒီဝရွက်ကုန်ရောက်လာဗမနဲ့တရုတ်ခွဲထိုက်တန်တာအနိုင်နဲ့ပြေးကျင်နဲ့ပြေးမယ်အဲ့ဒါလာပြောတော့ညီငယ်မကစိတ်ဆိုးအမျက်သက်တယ်တိညာအတ္တနောလောဘကြီးရဲ့ရွက်ကုန်ကြီးပဲတင်းရဲ့အရှင်သခင်ဖြစ်တဲ့ရွက်ကုန်ကြီးယူသွားပြီတထောင်နဲ့ဝယ်သွားပြီဒီအိမ်ကမြင်မြန်ဆွဲတင်းရသူတော်ကောင်းမှုပြုံးမှာပဲချိန်မောင်ပြောဆိုတော့စိတ်တပူပါမှုရရတဲ့ တသိန်းနဲ့ဆိုကြလည်းမရအောင်သူနဲ့သူလာတဲ့ရဲကုန်ကြီးကဒီခွက်ကိုရသွားတယ်ဆိုစိတ်တွေပူပန်တော့စိတ်တွေကျဉ်းထန်သွားပူပန်ခြင်းတွေဖြစ်ပြီးတော့သတိတွေမိတ်တော့စိတ်ဆိုးစိတ်ကြည့်ပြီးဖြစ်လာတော့သူ့မှာပါလာသက်ခံနေတဲ့အိမ်ကြီးမှာဖြန့်ကျဲပြီးတော့ရှင်ဝင်ယောဂိကိုင်းဘုလည်းမပါတော့ဘူးတဲ့ဘုရားလောင်းကိုရက်ပြီးတော့သူ့ကလူလူကိုအမြန်ပြေးသွား မြေကမ်းနားရောက်တော့ဆရာတော်ကနေ့အလယ်လောက်မှလျှောက်သွားကူးနေကူးနေတော့ပြန်ခေါ်တယ်အိုးတို့ဆရာကြီးသေဆရာကြီးကျွန်တော်လည်းလိုက်တော့ဒီဘက်ပြန်လာခဲ့ပါအောင်ပြန်လှော်ခဲ့ပါအောင်ဆိုတော့ဘုရားကသေဆရာကြီးကျွန်တော်ကိုရောက်အောင်ပြန်ပို့ပါအမြန်ပို့ပြီးပါဆိုတော့သေဆရာကြီးကအဲ့ဒီဆရာတော်ကိုပြန်ပြန်ရအောင်လိုက်ပို့ပို့တာကိုမြင်ကသူ့စီကိုပြန်မလာတာလားပြန်မလာတော့တော့မြင်တော့စိတ်လုံးပူပါမှုတွေဖြစ်ပြီးတော့ နှလုံးသွဲပြီးတော့အဲ့ဒီကမ်းမမှာပဲနေကြပြေးဆုံးပါတယ်ဥပန်းအားကြီးတော့နှလုံးကမပွဲတော့ပါဘူးလားလဲကြပြီးကျွန်းတော်သွားအဲ့ဒီဘုရားကသာတော့မြတ်စွာဘုရားကိုညံလို့ဖွက်ကြတာအဲ့ဒီရွက်ကုန်တရားဒုရအလောင်းပဲဘယ်နှဘဝလောက်ကြာမလဲဆိုဒီကဘာကပြန်ပြီးတော့ရေတွက်လိုက်ရင်ငါးကဘာထက်ကစပြီးတော့ဒုရအလောင်းကဘုရားအလောင်းကို ဒီကနှိုးဖွဲ့ခဲ့တယ်ဒီရီကညွဲကုန်လိုက်ရင်ခွဲနာချပြီးတော့သိရတယ်လို့ဘုဗန်တော့ကလည်းသိရတယ်လို့တင်ဟာအခုလိုငါပြပြီးသာသနာနဲ့သာသနာတော့နဲ့တွေ့ကြနေတွေ့ကြုံနေတဲ့အခိုက်အတန့်အာမထုတ်ဘူးဆိုလို့ရှိရင်သင်္တော်ကံဘဝဒီမှာပင်ရလို့ကြပြီးတော့နောင်တဘဝမှုကိုဖြစ်ရလိမ့်မယ်မြတ်စွာဘုရားဟောကြားခါရဖို့ခေါ်ကြပါတယ် ယေသီနာဝိရာတေတိတရမတမိယမတံစိရံတံဥတပေတိဒေရီဝါယံဝါဝမိသောဒီယဤငါဖြာဤသာသနာတော်၌သရမတဘုရောင်တရား၏ဒေနာနိယမတံဒီသိငယ်ဥစွာသောသောတပတိမေကိုေဝိဟာတိကေဖြစ်တော်သည်ဖြစ်ဟံဒွန်တိတိစိရံကြာမြင့်စွာသောကာလပတ်တော်အနုတ္တပတိအဘံတလည်းလည်းပူပန်းရလတံ ကောဝိယပဲသူကဲ့သို့နိမှုကသေဒီဝသေဒီဝမြင့်ရှိတော့အယံဝနိသောဝိယဤရတတိကယူလိုက်တော့ရဲကုန်ကြီးကဲ့သို့အနုတ္တပတိအခန္တရလည်းပူဝံရအနတံဒီဒီတော့ဘဝမြတ်စွာဘုရားသည်အဝေါစာကရုဏာရှိပါစီညာအပြင်ဟောကြားတော်မူခဲ့ပါ၏တည်းငါဖျားဤသာသနာတော်နဲ့တွေ့ကြုံရတဲ့အခက်က သင်အာမထုတ်ဘူးဆိုလို့ရှိရင်တဏ္ဍာပတိမက်လောက်မှရအောင်နိဗ္ဗာန်ဤပါတစ်ခါကံကိုကူးပွားရသည်သောတာပတိမက်တည်ပါသင်ရလောက်မှရအောင်သင်အာမထုတ်နိုင်ဘူးဆိုလို့ရှိရင်ဒီနောင်နောင်ဘဝဒီမှာပူပန်လို့မဆုံးဖြစ်လိမ့်မယ်။သင်ရကြဆိုပူပန်ရလိမ့်မယ်။ဥမာနဲ့တိရုဝရောကုန်ကြီးဟာပူပန်ပြီးတော့ပူပန်ရင်အမျိုးမျိုးတွေဖြစ်ပြီးတော့ဒီဘဝဝင်ရတော့သင်ပူပန်လို့မဆုံးနိုင်မဖြစ်လိမ့်မယ်။မြတ်စွာဘုရားဥပမာနဲ့တကွ အထုပ်ပဏ္ဏီကခေါ်ပြတော့လူပိတရားရဲ့ခက်မှာခေါ်ပြခေါ်ကြလိုက်တဲ့ကယဟန်ငရဲစင်းကိုတကယ်မြင်တော့အတလိုက်တာတော့ဓမ္မန္တရာကနာဂယဟန္တာဖြစ်တော့ရောက်တရားဥပဒေရသွားပါလေတဲ့ဒီကနာပိတများအတွက်လည်းဝိရိယကြီးကြာဆင်းလာတဲ့အခါလုံလဝိရိယကြီးရော်ရတယ်ဒီညီညီမှုတွေဖြစ်လာတဲ့အခါငရဲစင်းကိုမြင်အောင်မသိရပါဘူးလားသိရပါဘူးသိရမယ်နှလုံးသွင်းရမယ်တဲ့ အဲ့ဒါလေးတွေမှန်တာပဲကောင်းလို့ဆံပုတ်လေးစီထားပါတယ်။ရာတိုင်းတီထိုက်မယူလိုက်လူမိုက်ရွယ်ကုန်ပြီ။ရာတိုင်းတီထိုက်မယူလိုက်လူမိုက်ရွယ်ကုန်ပြီ။တသိန်းထိုက်လာဆွေခွက်မှာ ဆုံးမြပူပန်သည်သတိထိုင်သာဆွေကွက်မှဆုံးမြပူပန်သည်သူရလိုက်တာပဲသူရင်တွေ့ရတာပဲအနည်းငယ်ကြောင်းရဆက်တော့တိတော်ရအဖို့ပေးလို့ယူလိုက်ရင်မရနိုင်ပါဘူးလားလောကကသိကြီးတော့မယူလိုက်ဘူးယူလိုက်တော့တိတ်တိတ်ဆိုးကမှဆုံးသွားတော့ပူပန်လိုက်တာဘယ်လောက်ညံပူပန်ရင်ခွဲနာကြပြီးတော့ ခွင့်လွန်သွားရတယ်တဲ့ထိုနည်းတူစွာအာဒနာတွေ့ပါနေကြသည်ထိုနည်းတူစွာအာဒနာတွေ့ပါနေကြသည်တသိမ့်ထိုက်တဲ့စုဘက်နဲ့ဒူးတဲ့အာဒနာတော်ကြီးမတရားဖို့တရားကြီး တတိနဲ့တရှိုးနဲ့တူရဲ့မတရားဖို့တရားတွေရှိတယ်သာသနာတော်ကြီးနဲ့အခုတရားနာပိကံကမတွေ့ရပါဘူးလားသိပါရဲ့ဘုန်းကြီးဒုက္ခသာသနာပြုကနေကြပြီးသာသနာပြုကြကမက်၌မဆိုင်ရှိခဲ့သည်သာသနာပြုကြကမက်၌မဆိုင်ရှိခဲ့သည် အာနာယိနဲ့ပြိဋိကသောတာပတိမဲ့နိဗ္ဗာန်မျိုးကတစ်ခါကလို့ကူးသွားရတဲ့သောတာပတိမဲ့လောက်မှာအမဲ့လောက်မှာမဆက်ရဘူးဆိုလို့ရှိရင်တော့တဲ့ဂုံဒီပမာဘူဝံယာများစွာဖြစ်ပေ၏ဂုံဒီပမာဘူဝံယာများစွာဖြစ်ပေ၏ဒီဝါရုပ်ရဲကုန်ကြီးလို့ ပူပန်မှုတွေအထက်ထရှိပြီးတော့ဒီရဲ့ရှိရခံရတော့ပူပန်မှုတွေအထက်ထတင်ရှိရလိမ့်မယ်မြတ်စွာဘုရားမိတ်ကြတာပေါ့ယဟန်တော်သဘောကြီးကြားရောဒီလိုဆရာအားထုတ်လိုက်တာဘာဖြစ်ပါပါလဲယဟန်တာဖြစ်တယ်သာသနာ့တွေ့ပါအာထုတ်ပါယဟန်တာဖြစ်နိုင်သည် အာရဏသိခာယဟန္တာအထုပ်ပါယဟန္တာဖြစ်နိုင်သည်အာရဏသိခာမိမနာမတတိကံအထုပ်မယ်ဆိုတော့မိရဲ့ပါရမီအားလျော်စွာယဟန္တာဖြစ်တဲ့ဒီတရားလူရဲ့မြတ်တွေရရှိသွားနိုင်ပါတယ်ဆိုတဲ့အဓိပ္ပာယ်မြတ်စွာဘုရားလက်ထက်တော်အခါကတော့ပါရမီထင်အောင်ရည်ခဲ့တဲ့ပုဂ္ဂိုလ်များကြတဲ့အတွက်ကြောင့် ဉာဏ်သာပြအောင်အထုတဲ့ပုဂ္ဂိုလ်များကြပါလေမြတ်စွာဘုရားကိုယ်တိုင်လည်းဉာဏ်သာပြအောင်အထုမှမြတ်စွာဘုရားအလိုကျဖြစ်တယ်သောတာပန်ဖြစ်အောင်အထုတတ်တဲ့မြတ်စွာဘုရားအလိုကျမဟုတ်သေးဘူးတက္ကသနာဖြစ်အောင်အထုတတ်တဲ့မြတ်စွာဘုရားအလိုကျမဟုတ်သေးဘူးအနာဂတ်ဖြစ်အောင်အထုတတ်တဲ့မြတ်စွာဘုရားအလိုကျမဟုတ်သေးဘူးတဲ့ယဟန္တာဖြစ်အောင်အထုနိုင်မှမြတ်စွာဘုရားအလိုကျအခုတရားနာပိဿညာဖြစ်လို့ ရောက်လာတော့သာသနာနောက်ပိုင်းဖြစ်တော့ဉာဏ်သာဖြစ်အောင်အထုတဲ့ပုဂ္ဂိုလ်ရဲ့ အလွန်နည်းသွားပါတယ်ဘောဓဘာဖြစ်အောင်အထုကြတဲ့ပုဂ္ဂိုလ်ကြီးမများပါဘူးလားအနည်းဆုံးပဲလာပြီးတယ်ရှင်သောတာပန်ဖြစ်အောင်အထုကြရမယ်တဲ့မေတ္တာကုဏကြီးမားတဲ့ဆရာတော်ကြီးများသံဃာတော်ကြီးများတပည့်ရင်းများနဲ့တွေ့ရတဲ့အခါတိုက်တွန်းစကားတွေအမေ့ကြရပါတယ်သာသနာတော်ကြီးတွေ့ကြုံရတဲ့ခိုက်တာအနည်းဆုံးသောတာပန်ဖြစ်အောင်အထုအောင်ပဲပဲလာပြီးတယ်ရှင် အပေလေးနင်းနဲ့နင်းခွင့်ရတယ်ဉာဏ်ရှင်အဖြစ်ဖြစ်အောင်အထုတ်ကြရမယ်တိုက်တွန်းကြပါကျန်တာပိဋကများလည်းရှားမှုပါလိမ့်မယ်တဲ့ရှိဓမ္မရှားတော်ဘုရားကြီးရင်းနှီးတဲ့တပည့်တွေနဲ့တွေ့ကြတယ်အပေကန္တရာပဲကြီးမှလူမြောက်နိုင်တဲ့အပေလေးနင်းခဲ့တယ်အရှင်ရအောင်တတိကံပတ်နာကြတယ်ဆိုတာအထုတ်ရမယ်အထုတ်ကြတိုက်တွန်းပါလေတဲ့ဒီဓမ္မရှားတော်ဘုရားကြီးကတော့ဆောင်းပုတ်ကလေးနဲ့တိုက်တွန်းပါလေ အပေပြီးငြိမ်တွင်ညာအစဉ်အတင်းရောက်ပါစေအပေပြီးငြိမ်တွင်ညာအစဉ်အတင်းရောက်ပါစေအမေတို့အပေပြီးငြိမ်ရဘေဒန္တရာမှာလုံရောက်နိုင်တဲ့ညာရှင်းလို့သောတာပတိမညာ သတ္တပတိဖုံညာလို့ရအောင်မအားထုတ်ကြရမယ်မေတ္တာကရုဏာကြီးမားတဲ့ဆရာတော်ကြီးများရဲ့မိတ်ဆွန်စကားလိုက်မနာတင်ပါဘူးလားသိနာတင်တယ်အခုလိုသာသနာ့ရေးနဲ့တွေ့ကြုံရတဲ့အခိုက်အတန့်အဲ့ဒါလည်းရှင်းနေတဲ့ခိုက်တာလူလည်းရှင်းရတဲ့ခိုက်တာအတိတံပနာတရားတွေထုံးမှနေတဲ့ခိုက်တာအနည်းဆုံးအပေတံတရာအပေဒီမှလူမြောက်ရှင်းနိုင်တဲ့သောတပတိမြတ်ညာသောတပတိခွန်ဉာဏ်ရအောင်တော့အထုတ်ကြရမယ် မေတ္တာကုဏဆင်းရဲတဲ့ပုဂ္ဂိုလ်ရှင်ညာတိုက်တွန်းချက်ကိုလိုက်နာအလုံးအကျိုးများကြမှာပဲဒါပိတ်သွားမှာပဲမလိုက်နာဘူးဆိုရင်တော့လိမ်ပါတယ်လို့ပဲဆိုရမယ်မိုက်တယ်လို့ပဲဆိုရပါမယ်မိုက်ခြင်းဒီလားလို့မေးရင်တော့မိုက်ခြင်းတော့လွတ်ခြင်းလာပဲကြောက်လာမှာမမိုက်ကြပါနဲ့တော့ရှင်ရမြတ်ဘုရားနာပြေဆံရတော့အထုံးနေကြတာ မလို့လားလိမ္မာလို့လားလိမ္မာလို့အထုံနေတာတဲ့မေတ္တာကရုဏာကြီးမှလည်းဆရာတော်ကြီးကမေတ္တာဖြင့်မြတ်စွာဘုရားဟောပါခဲ့တယ်လည်းနိုင်နာခြင်းပါလေတဲ့ဘုရားဆရာတော်ဆရာကြီးဆန္ဒပိတ္တံကမြင်ကြပါလိမ့်မယ်ခင်ဗျယဟန်သာလိုပဲအားလုံးကတတ်မှတ်တာမြင်ရပါတယ်နေတဲ့အခါမှာအမှတ်လုပ်ပြီးတော့နေတာမရှိတော့ပါဘူးအလုံးကြီးကြီးတရား ရင်းနှီးတဲ့လက်ဖက်ကြီးရောက်လာတဲ့အခါဘုရားတော်ဘုရားကြီးတိုက်တွန်းစကားစိတ်ခေါ်ကြပါတယ်အလုတ်ပေးတရားနဲ့တိုက်တွန်းတရားတော့ဘုရားတော်ဘုရားကြီးများများခေါ်တာပါပဲတုတ်တန်ကြီးအဲရှေ့ရောခေါ်တာလေနေပါဘူးတိုက်တွန်းတရားနဲ့အလုတ်ပေးတရားပဲခေါ်တာများတယ်အထုကြအောင်အထုကြအောင်ဟောဘုရားတော်ကြီးကိုသိကြည့်ရတဲ့ဘုံမူးနဲ့ဘုံမူးကတော့ လူကြတော်ကြာကြီးလှကြတဲ့အတိုင်းသွန်းနေမြအားထုတ်ကြတယ်တဲ့။တဏီတော့ခါအကြောင်းတိုက်ဆိုင်တဲ့ဝိဇာတော်ဘုရားကြီးသွားကြတော့ကြ။ဒါတော့ကြတော့အာထုပုံအာထုံကြီးတွေမေးမိတဲ့ခါကျတော့ဆရာတော်ကြီးကတိတ်တော့အဲ့လောက်အာထုတာကိုစိတ်မကြည်ခလာဘူးမကြည်နဲ့တော့ဘာလို့ဘလို့မကြလဲဆိုတင်းတို့မွေးထားတဲ့အားတွေဘယ်မှာအသုံးချမလို့ဘယ်မှာအသုံးချမလို့လဲလို့မေးတယ်တဲ့။ လောက်အားထုတ်လို့မရနိုင်ဘူးဆိုတဲ့အတိတ်ကမကြပါဘူးလားဘုံမှုတော်နဲ့ဘုံမှုလောက်ဝမ်းနဲ့ဝမ်းသာတဲ့ရှင်လို့ဩဟိုဆရာတော်တို့ဒီလိုမိတ်ထားဘူးတာမာပုဂ္ဂိုလ်တွေဆိုတာစိတ်ရည်သွားစိတ်မမတရားမှုတွေဖြစ်သွားနိုင်เสียရှိတယ်ဩဟိုဆရာတော်ဘယ်လိုများမိတ်တာပါလဲဒီလိုမိုးထားတဲ့အားတွေဘယ်မှာအသုံးချမလဲတဲ့ကြောက်เสียမကောင်းပါဘူးလားဘယ်မှာအသုံးချမလဲတော့တတိပံဥပဒါတရားအားထုတ်တဲ့ညမှာအသုံးချရမယ်ဗဒကပကြောင်းဖြစ်တဲ့ တရားတွေဝိပဿနာတရားအထုတ်တဲ့ညမှာအသုံးချရမယ်ဆိုတဲ့အဓိပ္ပာယ်ကိုသဘောပေါက်တာသဘောတရားဆရာတော်ပြန်ရောက်လာတဲ့ခါတော့ဆရာတော်ကလည်းလျှောက်ထားတယ်ဒီလိုဘူးဆရာတော်ခဲရပြီလို့မေ့ကြလိုက်တယ်ဆရာတဲ့ဝမ်းမြဝမ်းသာတယ်သူတို့နှစ်ဦးဆက်တယ်ကိုတိုးတော့အထုတ်ဖို့ရမေတ္တာကုဏကြီးမတဲ့ဆရာတော်ကြီးမမှားကြပါဘူးလားမှားကြတယ်ပေတံကပိမှလွတ်အောင်အထုတ်မယ်ဆိုတဲ့လုံလာဝိရရဲ့ ဒုတက်လာတော့အမှတ်တွေပြန်ကောင်းသွားတာပါလေတဲ့ဝိရိယသံဖို့တင်ဖြစ်အောင်နှလုံးသွင်းပုံလေးပါပိဋိတံဖို့တင်ဖြစ်အောင်နှလုံးသွင်းရမယ်ပိဋိတွေကအမျိုးမျိုးရှိပါတယ်တဲ့ကာမာမိတာပိဋိလောကာမိတာပိဋိဝတ္တမိတာပိဋိကာမာမိတာပိဋိဆိုတာယောဂီအာယုံကာမုံလေး အရှင်ကံကောနံကံကောတံကံကောရတာကောသူဒီကံကောတွေခံစားရရှိလို့နှစ်တဲ့အာရမှုတွေဖြစ်တာကာမမိတပိတိအဲ့ဒီပိတိမျိုးကလည်းပိဋိကံလို့ဆိုရင်မထက်ဘူးတဲ့တရားရကြောင်မဟုတ်ဘူးတဲ့ကာမမိတပိတိလောကမိတပိတိလောကကြီးရတယ်ဆောင်ရွက်လို့အောင်မြင်ရတယ်မိမိကိုယ်ကိုယ်ရာရဲ့အတွက်ဆွန့်ဆာသာသွားဆောင်ရွက်လို့အောင်မြင်ရတယ်ဒီလိုမိမိရဲ့ရှင်ယုံသားတွေအတွက် ဆောင်ရွက်ပြီးလို့အောင်မြင်ခဲ့တယ်။တိုင်းပြည်အတွက်ဆောင်ရွက်ပြီးလို့အောင်မြင်ခဲ့တယ်။အောင်မြင်တဲ့အခါမှာလောကကြီးကဆောင်ရွက်လို့အောင်မြင်တဲ့အခါမှာမြစ်တဲ့အာမှုပိဋိတွေဖြစ်ကြတယ်တဲ့။အဲ့ဒီပိဋိမျိုးကလည်းဘုရင်ထိုက်လားမထိုက်ဘူးလားမထိုက်ဘူးတဲ့တရားရကြောင်းမဟုတ်သေးဘူးတဲ့။ဝိတ္တမိကပိဋိကောင်းမှုတွေပြုရတယ်။ဒါနတွေပြုသီလတွေ၆ပြီးဒီမှာတော့ကာမကုသိုလ်ကံအများကြီးရှိနေတာပဲဘဝတန္တရာမှာတော့ အញ្ញန္တာတာကြီးရတော့မှာပဲကိုယ်ကောင်းမှုလို့ကိုပြန်ဆင်ရင်ပြီးတော့မြစ်တာအာရမှုပိဋိတွေသောမနာတတွေဖြစ်ကြတယ်အဲ့ဒီပိဋိမျိုးတော့ဝတ္တမိတာပိဋိဘုက္ကိုနှင်းနေတဲ့ပိဋိတဲ့ကိုပြုထားတဲ့ကောင်းမှုလို့ကိုပြန်ဆင်ရင်ပြီးတော့ဘဝတန္တရာမှာချမ်းချမ်းသာသာရှင်ရတော့မှာပဲဝမ်းကြောင်းလာဖြစ်တဲ့ပိဋိအဲဒီပိဋိကလည်းပဋိတံဘောဖြင့်ထိုက်တလားမထိုက်ဘူးလားဆိုတော့မထိုက်ဘူးတဲ့တရားရကြောင်မဟုတ်သေးဘူးတဲ့ လက်တိတိမျိုးတွေပါလေဆိုဘုရားတရားသံဃာယရဏသုံးပါးဆရာမိပါတဲ့ဂုဏ်ကျေးဇူးတွေနှလုံးသွင်းဆင်ခြင်တော့ဖြစ်လာတဲ့ပီတိဝိပဿနာတရားအထုကိုဖြစ်လာတဲ့ပီတိတွေကတော့တဲ့ပီတိတန်ဖို့စဉ်ထိုက်ပါလေအဲ့ဒီပီတိတွေဖြစ်လာပြီဆိုလို့ချင်းစိတ်ဓာတ်တွေတက်စိတ်ဓာတ်တွေပြန်တိုးတက်ဆရာရှိနေတဲ့စိတ်ဓာတ်တွေပြန်တိုးတက်ပြီးတော့တရားတွေရှင်းမှလို့ပြန်ကောင်းလာတတ်ပါလေဘုရားတရားသံဃာတွေပုဂ္ဂိုလ်ရှိကခဲ့ရတဲ့ပုဂ္ဂိုလ်တွေဘုရားတရားသံဃာတွေပုဂ္ဂိုလ်ရှိကရတဲ့အတွက်ကြောင့်မြင်လား ဆင်းရဲဒုက္ခမျိုးတွေမှာလွတ်ခဲ့ရလွတ်ခဲ့ရတာသူများကြီးဘေးရန်အန္တရာယ်ပြရမယ်ကိုဘေးရန်အန္တရာယ်မှာလွတ်ခဲ့ရတာကိစ္စအဝါတွေလွတ်လွတ်နဲ့ကြီးရောက်ခဲ့တာဂုဏ်တော်တွေများများပွားများတဲ့ပုဂ္ဂိုလ်တွေအကျိုးတရားတွေခံစားရရှိတာသိကြတယ်အဲဒီဂုဏ်တော်တွေရဲ့ဘုရားဂုဏ်တော်တရားဂုဏ်တော်တန်ခါဝင်တရားဆင်ခြင်လိုက်တာအော်မိခုလို့ရက်ကြည့်နိုင်တာဘုရားတရားတန်ခါတွေကိုတကယ်ရုံရုံကြီးကြီးနဲ့ကိုယ်ဝယ်ရှိခဲ့လို့ပဲလို့ဝမ်းမြောက်ဝမ်းသာဖြစ်တဲ့အာရုံကြီးကြီးတွေမဖြစ်တတ်ပါဘူးလား တက်တယ်ဒီကဆရာသမားတွေဂုံနေနှလုံးသွင်းတော့ဆင်ញင်လိုက်တဲ့အခါလဲဒီကြီးကြီးဖြစ်လာတတ်ပါလေအခုလိုမျိုးသူ့အောင်လောကမှာရက်တည်နိုင်တာဒီညာအတင်းတင်းတန်းရောက်တော့သူ့အောင်လောကထဲမှာလူလယ်မှာဆင်းနေတယ်နေနိုင်တာဒီပါရီရဲ့ကျေးဇူးပဲဒီပဲဒီကရီကပညာလေးသင်ပြီးလို့ရှင်းရောက်ခဲ့လို့အခုလိုနေနိုင်တာပဲခုလိုလိမ္မာရေးချရှိတယ်သူ့အောင်လောကမှာနေနိုင်တာပဲလို့ဒီပါရီကဂုံကျေးဇူးကိုပြန်ဆင်ញင်လိုက်တဲ့အခါနှစ်တဲ့အာယုံကိုတိတိတည်းဖြစ်လာတယ်အဲ့ဒီပိတိမျိုးကြီးကြတော့ ဝိပင်ထိုက်တယ်တရားရကြောင်းပဲဒီတဲ့ဒီကြာသွားလို့ရှိရင်အဲ့ဒီဒဏ္ဍသုံးပါးရဲ့ပုဂ္ဂိုလ်သိကြရတဲ့ဂုဏ်တွေပြန်နှလုံးသွင်းဆင်းရဲမိပါရဲ့ဆရာသမားရဲ့ဂုဏ်တွေပြန်နှလုံးသွင်းဆင်းရဲလို့ရှိရင်ဒီကြည့်တွေဖြစ်လာလို့ရှိရင်စိတ်ဓာတ်တွေပြန်လို့တိုးတက်လာတတ်ပါတယ်တဲ့ဒုတိယဥပဒနာတရားတွေအာထုလက်ကမှာပိဋိတွေဖြစ်လာတယ်အဲ့ဒီပိဋိတွေဖြစ်လာပြီဆိုတော့စိတ်ဓာတ်တွေတိုးတက်နေပြီဟုတ်လို့ကောင်းနေတာပါဥရိယပြည့်ညံရောက်သွားတဲ့ပုဂ္ဂိုလ်ပိဋိ၅မျိုးဖြစ်ကြပါတယ်တဲ့ ခရုရဗီဒီအငယ်စားဖြစ်တဲ့ဗီဒီဒီနေ့ကလိုက်ခနဲ့ပိုးခနဲ့ကြောတွေကချိန်ခနဲ့အေးခနဲ့တစ်ခါတော့ပဲရှိပြီးတော့ပြောက်သွားတယ်အငယ်စားဗီဒီခဏိကဗီဒီခဏခဏဖြစ်တယ်ဒီနေ့ကစိတ်နဲ့စိတ်နဲ့စတိနဲ့ပြန်နဲ့ထားသွားအသားလေးကိုများလို့ဒီများလို့ခဏခဏဖြစ်တော့ခဏိကဗီဒီယောဂီများမကြခဏလျှောက်ထားပါအသားလေးကိုသွားလှုပ်တရားလှုပ်ပဲဗျာတဲ့ဘယ်လိုမှတ်ရပါမလဲဗျာလှုပ်တယ်လှုပ်တယ်လို့ပဲမမှတ်ရပါဘူးလား ဝိပဿနာဆိုရင်တရားဆိုတာပေါ်ရပေါ်ရလေးကိုပေါ်ခိုက်ပေါ်ခိုက်မှာပေါ်တဲ့အတိုင်းနဲ့မှတ်ရတာလှုပ်တယ်လှုပ်တယ်လို့မှအမှတ်ကောင်းတဲ့ပုဂ္ဂိုလ်တလှုပ်ပြီးမှတလှုပ်တလှုပ်ပြီးမှတလှုပ်ဒီကြည့်ကိုပြန်မှတ်လို့မရပါဘူးလားခဏခဏဖြစ်တဲ့ပီတိဖြစ်တဲ့ကြောင့်ဖြစ်တဲ့အတွက်ကြောင့်ခဏိကပီတိတဲ့အောက်ကန်းကြီးကပီတိဒုတိယပြန်ရမယ်ရောက်လာတဲ့ကယုံညာတွေ့တတ်ကြပါလေအောက်ပိုင်းခန္ဓာကိုယ်ကနေတော့အေးငွေအပူငွေလေးနဲ့ပတ်ချံလိုက်လို့ဘောဝံခန္ဓာကိုယ်ခြုံတက်လိုက်တော့ ပေါ်ပိုင်းကြတော့ပြောက်သွားအပေါ်ပိုင်းခန္ဓာကိုယ်ကနေတော့ဒီငွေဘုံငွေတွေနဲ့ပက်ပြန်အောက်ပိုင်းခန္ဓာကိုယ်ကြတော့ပြောက်သွားဒီအေးငွေမျိုးအပူငွေမျိုးပဲဒီတော့တခါမှလူကမခံစားနိုင်ဘူးပါဘူးဆရာအပြင်ကလာတဲ့အေးငွေအငွေတွေလည်းမဟုတ်ပါဘူးဆရာဘာပြီးကြည့်ပါလဲအောက်ကန်ကြီးကဒီဒီကဲတော့တဲလိုက်အောက်ကိုကြားလိုက်ခြင်းအောက်ကန်ကြီးကဒီဒီဥပိ္ပခာဒီဒီကျွတ်တဲ့ ပြန်တက်တဲ့ပီတိမျိုးမြတ်စွာဘုရားလက်ထက်တော်ခါကရှိခဲ့ခါကတော့ကောင်းကင်ကိုပြန်တက်သွားတဲ့ပီတိပဲအခုဒီခါမှာတော့ကောင်းကင်ကိုပြန်တက်တာလည်းနည်းပါလေဘုရားလေးကောင်းလာတဲ့ခါလက်ကလေးနဲ့ကြွနေတတ်တယ်လက်လက်ကလေးကတပြေးပြေးသူ့အကိုကြွတဲ့ကြွတဲ့လားငကလုံးကြွတဲ့လားဆိုဘုရားရှိခိုးနေတယ်လို့မဖြစ်မိတတ်ပါဘူးလားဘုရားလေးနည်းနည်းကောင်းတဲ့ခါပြီးတော့ဘုရားအလို့လို့ရှိခိုးနေတယ်လို့ဖြစ်နေတယ်ခင်ဗျာဘာပီတိလို့ခေါ်ရပါမလဲ သူ့ဘာလို့လို့ကြွတယ်ယောဂီတယောက်ကတော့တရားလာအထောယောဂီကခဏနည်းနည်းဆိုတာမကြာခဏစဉ်းကြည့်ရတယ်ယောဂီထင်နေမရှိသေးတော့သာအတုဘာသာတွေကလက်သေးတစ်ဆက်ကြွလို့တက်နေနောက်တရားပြီးကံဒီသွားစဉ်းကြည့်လိုက်တော့သူ့လက်သေးကဒီလိုပဲကြွတယ်တရားစစ်တဲ့ခါကျတော့ယောဂီတရားထိုင်တဲ့ခါမှာလက်သေးကကြွတက်နေတယ်မညောင်းဘူးလားမညောင်းပါဘူးခင်ဗျာတဲ့ဘာတိကြည့်ပါလဲဟုတ်ကဲ့ပါထိုင်နေရနေတော့ တခြားမြတ်တော့ခုံးတော့ကြီးလဲကြီးသွားတယ်ဖာခုံးတော့ခုံးတော့ကြီးသွားတယ်ဥပ္ပိကပတိတဲ့ဈဉံလျှောက်မြင်တယ်ဥပ္ပိကပတိဖြစ်ပြီးတော့ခုံးလိုလိုပေါက်လိုလိုဒီလိုလဲရှစ်သွားတယ်စိတ်ပေါ်ပါပြီးတော့သွက်လက်ပြီးတော့ဥပ္ပိကပတိဖြစ်လာတဲ့အခါအထူးပဲတတိထားတယ်ပြေးခြင်းလိုလိုလဲဖြစ်လာတတ်တယ်ရှိတော့ပြစိတ်သွက်ပြီးတော့ပြေးခြင်းနဲ့စိတ်ပြီးပေါ်လာတာပေါ့ပါအာကြီးတော့ဥပ္ပိကပတိဖြစ်ပြီးတော့ ကြီးကြီးတယ်ဆရာဟာမပြင်းမိအောင်လည်းပြင်ထားရမယ်ပြင်းမိတာအမှတ်ဒီမပြက်ကုန်ပါဘူးလားဟုတ်ပါဘူးဒါဒုတိယပြင်းညာရောက်လာပြီတဲ့သူကတော့အဲဒီဘုရားပြည့်ကြီးထွက်လာတက်ဘုရားပြည့်ကြီးပေါ်လာရှိစိတ်ကဒီလိုကျွန်းမှာတော့ကောင်းမြင်ကြံတက်တာထင်ရှားတယ်တဲ့ဒီလိုကျွန်းမှာရွာတရွာ ဝတ္တလကရွာတဲ့တောင်ကြီးရွာပါပဲတောင်ထိပ်စီရှိတယ်တောင်ထိပ်စီမှာဘုရားပွဲတော်ရှင်းပါရှင်းပါတော့ဘုရားပွဲကိုညကြညနေကျန်ကျန်သွားပြီးတော့မိသားစုတွေသွားကြတော့ကြအဲ့ဒီအိမ်မှာတော့အမျိုးသမီးတွေတယောက်ကကိုယ်ဝင်ရင်မှရှိနေတဲ့အတွက်ကြောင့်သူအမိခင်ဖခင်လေးကသူ့ကိုသင်ညအခါတင်မသွားတင်ဘူးမလိုက်တင်ဘူးဒီအိမ်ဆောင်နေတဲ့သင်အတွက်တို့ ဘုရားတွေပို့ကူးခဲ့မယ်ဘုရားတွေပူနာခဲ့မယ်ရှိတယ်ရှိကတရားကိုဘုရားပွဲမှာတရားပွဲကြီးကျင်းပါတယ်ပွဲလန်းနေရင်စိတ်မထည့်ကြဘူးတဲ့စီဒီတို့ကြီးတွေပူဇော်ကြပန္ဒီကျမ်းကြီးနဲ့ပူဇော်ကြဆရာတော်တန်တော်များကပါဠိတွေရွတ်ဆိုလူပတ်တွေဆယ်ကြဘုရားပွဲကျင်းပါဒီရင်ဖခင်ရဲ့အင်္ဂလိပ်သားတွေနဲ့နေကြတော့ဒီထုံးတဲ့အချိန်ကြတော့ ရာကွယ်သွားကြအဲ့ဒီအမျိုးသမီးလေးကမှားတာကလည်းတင်းချောင်းနေမှားတာကသူနေသေးရဒီကရထွက်သွားပြီးတဲ့အခါသူအိမ်ဝကထွက်တော့စီရီကိုကြည့်တာဖူးမြော်တာအလုံးမကြည့်လို့ဆရာကောင်းတယ်မိလေးပူဇော်ထားလည်းပလဲတွေလို့ဆရာမှုတွေကလည်းပန်းနေစီဒီကနေ့ကိုင်းတော့လက်ရည်လက်နေကြတော့မြင်ရဆရာတော်တန်ဃာတော်တွေက ရွတ်ဆိုနေတဲ့ပါဠိကံတွေကလည်းပါဠိကံတွေလည်းကြားနေရအလွန်ကြီးတဲ့စိတ်ဖြစ်ဘုံကံကြီးမားတဲ့ဘုံကံရှိတဲ့ပုဂ္ဂိုလ်တွေဘုရားကိုသွားရတာပဲစိတ်ထဲမှာကြီးတဲ့စိတ်တွေစိတ်ဖြစ်ပြီးတော့ဥပ္ပိကပတိဖြစ်လာတယ်အလိုလိုကြွတက်လာတယ်ကြွတက်လာပြီးတော့ကောင်းကင်ကိုရောက်သွားတဲ့အခါသူသွားခြင်းနဲ့သူစိတ်ညစ်တဲ့တကူပဲဘုရားကုန်းတော်ဇီတိယင်ရှင်တို့ရောက်သွားရောက်သွားပြီးခရီးကိုရှစ်ခုခုချကတော့တရားပွဲမှာတရားဝင်နာနေ သူမိဘတွေနောက်ကရောက်လာကြရောက်လာကြသူ့ကိုမြင်တော့တင်ပဲနေကြောင့်လိုက်လာရတယ်လိုက်လာနေဆိုဘာကြောင့်လိုက်လာရတယ်ဘလို့လာခဲ့တယ်လဲမြင်မှကြည့်လားသူကောင်းရင်ကြီးရင်လာခဲ့ပါလေပြောတော့ဒီပါပြပြောတယ်ကောင်းရင်ကြီးကဘုရားတိတရားဘုရားဟန်တယ်သွားရခီးမပြောကောင်းဘူးဒီကလေးမှလည်းဘယ်လိုပြောနေတာလဲသူ့ကိုအပြစ်တင်စကားပြောမဟုတ်ပါဘူးတဲ့သူခန္ဓာကအလိုလိုဘုရားကိုရှင်လိုရင်းနဲ့ကြွတယ်ဆိုတော့ဒီရင်ရင်ပေါ်ရောက်လာတာပါပဲဘာပြီးပြီပါလဲ ထုတ်ပေးပါလိမ့်ကြီး။တရားဖူးတရားနာပြန်ကြပြန်ကြတဲ့ခါကျတော့မိဘတွေနဲ့အတူတူပဲပြန်လို့ရတယ်။ပေါင်းနေပြန်လို့ရပါသေးရဲ့လား။တိတိကမရှိတော့ဟုတ်ပြီလားလို့ဒီကောင်းကြီးကြံတဲ့ဗီဒီတဲ့အဲ့ဒီဗီဒီတွေဖြစ်လာပြီဆိုစိတ်ဓာတ်တွေတက်ကြွပြီးတော့တရားတွေမှတ်လို့ကောင်းအဲ့ဒီဗီဒီဖြစ်အောင်လုံသွင်းရတယ်ဆင်းရဲရတယ်ရှုမှတ်ပေါ်မြင်ရတယ်တဲ့စိတ်ဓာတ်တွေတိတ်ကြဆင်းသွားတဲ့အခါ ပဋိသင်္ဘောဆိုဖြစ်အောင်နှလုံးသွင်းဆင်ခြင်ပဋိညာတဲ့ပုဂ္ဂိုလ်များပဋိအားကောင်းတဲ့ပုဂ္ဂိုလ်များတရားမြန်မြန်တွေ့တရားမြန်မြန်တက်တဲ့သာရကတွေမြတ်စွာဘုရားလက်ထက်တော်ကတော်တော်များများပါပဲ။မဟာကပ္ပိနမင်းနဲ့နောဇာဝိဒေဝီဒီရိယာပုဂ္ဂတပြုဟုတ်ဆုံးပြီးတော့နေတစ်ချိန်တော့ခါဒီနေ့တော့ခါတောင်းကြည့်မျိုးသားကုံတယ်များကုံတယ်ကုံတယ်ကုံတယ်ဖို့ရ ကုက္ကုတပြည်ကိုရောက်လာနန္ဒတဲ့ကိုသွားတဲ့အခါမြင်းကြီးနဲ့မတွေ့ရအောင်မြင်းဘုရင်နဲ့ဆက်နေတဲ့ခိုက်တံဖြစ်ပြီးတော့နန္ဒတဲ့မတွေ့ရတော့ဘုရင်နဲ့ကိုလိုက်သွားကြမြင်းနဲ့တွေ့တဲ့အခါလက်ဆောင်မန္နာတွေပြီးပြီးပြီးတဲ့အခါမြင်းကနှုတ်ဆက်စကားတွေမိတ်ကြပါတယ်ဒီလိုတိုင်းကြီးကိုဒီလိုမြင်းကြီးကမြင်းတရားနဲ့ညီအောင်အုပ်ချုပ်ပါတာအုပ်ချုပ်ပါနဲ့ဒီလိုတိုင်းကြီးကဘာပြောတရားမှုတွေရှိပါလားရှိပါနဲ့ဒီလိုတိုင်းကြီးမှာ ဘာသတင်းလူများအခုချိန်ကမှကြားနေရတယ်ကျွန်တို့တိုင်းပြည်မှာဘုရားယရနာဆိုတာဖြစ်ထွန်းပေါ်ပေါက်လာတယ်ပြောလိုက်တဲ့အခါမိသွားတယ်နောက်တစ်ခါပြန်သတိရတယ်အမောင်ကုံမျိုးဘာပြောကြတာလဲကျွန်တော်တို့တိုင်းပြည်မှာဘုရားရဏဖြစ်သွန်းပေါ်ပေါက်နေပါလေပြန်မိသွားပြန်သတိရလာတဲ့အမောင်ကုံမျိုးဘာသတင်းစကားပါလဲကျွန်တော်တို့တိုင်းပြည်မှာဘုရားရဏဖြစ်သွန်းပေါ်ပေါက်နေပါလေတတိယရှင်ပြန်မိသွား သရုတ်တရပင်ကမှာသိရတယ်မောင်ကုံတွေအမောင်ကုံကြီးတို့နောက်ဘာတရိလူညာရှားသေးတယ်တရားယရနာဆိုတာလည်းဖြစ်သွန်းပေါ်ပေါက်နေပါလေသုံးချိန်တည်းနဲ့မြေသွားလေးချိန်ကြမှာသိရနောက်တစ်ခါအမောင်ကုံကြီးတို့ကျွန်တော်တိုင်းမှာဘာတရိလူညာရှားရပါသေးတယ်တို့တိုင်းဒီမှာသံဃာယရနာဆိုတာဖြစ်သွန်းပေါ်ပေါက်နေပါလေသုံးချိန်တည်းနဲ့မြေသွားနောက်ဆုံးတစ်ချိန်ကြာမှသတိရပြီးတော့သိသွားတယ် အမောက်ကုန်ပြီတော့ဘုရားယရနာကိုပြောနိုင်တဲ့အတွက်ကြောင့်သတင်းစကားကိုပြောနိုင်တဲ့အတွက်ကြောင့်တသိန်းသံဃာယရနာတရားယရနာကိုပြောနိုင်တဲ့အတွက်ကြောင့်တသိန်းသံဃာယရနာကိုပြောနိုင်တဲ့အတွက်ကြောင့်တသိန်းပြီးမယ်သူကရှင်းပြမှာတာနဲ့ရေးပြီးတော့ပြေးလိုက်တယ်အဲ့ဒါနန်းတော်မှာအနောဇာဒီညီမကိုသွားပြသင်တို့ကိုသုံးသိပေးလိုက်မယ်အမှားစကားတွေလည်းကျွန်တော်တို့မှားလိုက်မယ်မိရတော့ ဘုရင်တွေကနေပါမြတ်စွာဘုရားရှိရလို့သွားပြီးတော့ဟန်ပြုတော့မယ်တိုင်းပြည်နဲ့မြေကြီးတဲ့နန်းတော်ကိုတော့ဒီရားကြီးကအနှင်းလိုက်ပါတယ်အလိုရှိတယ်လို့မြေဘတုံးဆောင်ပါတင်စကားနဲ့မှားကြလိုက်အမကြီးကလည်းမေးတယ်အမကြီးထောင်တော့ဘယ်လိုသဘောရလဲမီးနဲ့ပဲလိုက်ကြပါမယ်ဒီလိုဆိုလို့ရှိရင်ဘုံတွေကိုမှားကြတယ်တို့ရဲ့မကြီးတော်တွေကိုမှားကြရှိတာမှားကြဆိုတော့မြင်းစီးပြီးတော့ မြတ်စွာဘုရားရှိတော်မူရာဘက်ကိုဥတည်ပြီးတော့ခီးထွက်ကြတယ်မြစ်သုံးတန်ကိုလည်းဂုံတော်သုံးပါးကိုပထမဆုံးမြစ်ကိုဘုရားဂုံတော်ဟောမြောက်ပြီးပူကြတယ်ဒီတမောကမရှိကြတဲ့အတွက်ကြောင့်ဒုတိယမြစ်ကိုတရားဂုံတော်တတိယမြစ်ကိုသံဃာဂုံတော်ကိုဟောမြောက်တော့မြစ်တွေပူတာသုံးယောက်မြစ်တစ်ခါတည်းရောက်တဲ့အခါမြတ်စွာဘုရားရောင်ကြီးတော်တွေကိုမြင်နေရတယ်ရောင်ကြီးတော်မြင်ရောင်ကြီးတော်တွေကိုကြီးမှန်းတော့မြတ်စွာဘုရားထံ သွားကြရောက်သွားတဲ့အခါမြတ်စွာဘုရားတရားဟောတရားဟောတဲ့ကပါရမီခြေခံကျင့်ကြလာတဲ့ပုဂ္ဂိုလ်တွေပိဋိအားကောင်းတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးအားနေတာတရားနဲ့ဆုံးအလုံးတော်တာဖြစ်သွားကြတယ်တော်တာဖြစ်သွားကြမြတ်စွာဘုရားအေးအေးလေးကိုခေါ်ယဟန်ကြီးဖြစ်သွားကြတယ်တဲ့ကုန်းတဲ့ဒီနန်းတော်တို့သွားမိတရားကြီးကိုစာပြကြတယ်ပြပိုက်စာပြတော့အမောင်ကုံဒီတို့မင်းကြီးကို ဘာများကြီးစုကြည့်လို့မကြီးရဘလောက်တော့များများဆတာတင်လို့၃သိန်းတော့ပေးတာလေရှေ့က၃သိန်းကအခုမတန်ပါဘူးလားဟုတ်တယ်ဘလောက်များများစုတည်ပြီးတာဘာကြောင့်လို့တင်လို့ပေးရလဲသတင်းစကားတွေပြောလို့ပါပဲဘာသတင်းစကားတွေလဲကျွန်တော်ကပြောလို့မရဘူးလားပြောလို့ရပါတယ်ဆိုတော့ဒီရာကြီးကိုလည်းပြောပြအောင်ဒီရိုက်တယ်ဒီလိုပဲကျွန်တော်တို့တိုင်းငါဖရာရနာဆိုတာဖြစ်တော်ပေါ်ပေါက်နေပါတယ်လို့ပြောလိုက်တဲ့အခါဒီရိုက်နဲ့မိသွားတာပါပဲ သုံးညတဲ့တိုင်းမိသွားလေးချိန်ကြမှာတတိယတရားယရဏပြောတဲ့ခန္ဓာသုံးညတဲ့တိုင်းမိသွားလေးချိန်ကြမှာတတိယသံဃာယရဏပြောတဲ့ခန္ဓာသုံးညတဲ့တိုင်းမိသွားလေးချိန်ကြမှာတတိယဒီတိဒီမများကြပါဘူးလားမိမိသွားတယ်တရားအထုတဲ့ခါမှာလည်းဒီတိကြောင့်ရောညသတိလစ်လစ်သွားတာတယ်သတိလစ်သွားတာနဲ့တရားတွေကထူးခြားပြီတရားတွေနဲ့ရပြီးတော့ဆုံးပြလို့ရမရပါဘူးလားဆုံးပြလိုက်နဲ့ယောဂီပဲမျက်နှာသွားမှာပဲအဲအဲ့လိုမိမိသွားတယ် ပတိကအာကောင်းမိမိသွားပြန်တရိရတဲ့အခါအမောင်ကုန်ပြီးတော့မင်းကြီးကဒီလိုဘလောက်ပြီးလဲဘုရားယရနာအတွက်တသိမ့်ပေးပါတယ်တရားယရနာအတွက်တသိမ့်ပေးပါတယ်သံဃာယရနာအတွက်တသိမ့်ပေးပါတယ်ကျွန်ုပ်ကတော့မင်းကြီးကမချမ်းသာပါဘူးငွဲပါတယ်တဲ့ဘုရားယရနာကိုသူတို့ပြောနေတဲ့အတွက်ကြောင့်၃ပေးဘုရားယရနာကိုပြောနေတဲ့အတွက်ကြောင့်၃ပေးသံဃာယရနာကိုပြောနေတဲ့အတွက်ကြောင့်ခဏသိမ့်ပေးတာ၃ပေးငွဲတဲ့လူကပြီးထားရင်လားအနစတိုးပေးတယ် ဟုတ်ပါဘူးတရားကြီးနဲ့ဓမ္မကြီးတွေတရားတရားချင်းကြွာချတာမထူးခြားပါဘူးလားဟုတ်ကဲ့လေဒီလိုလိုဟာပဲစိတ်တော့မပြောင်းဘူးအဲ့ဒီတော့ပါပါလားစိတ်မပြောင်းလားကိုယ်တည်းပြေးလိုက်တယ်မွဲလူကဘယ်နှသိမ့်ပေးပါလဲဘယ်နှသိမ့်ရသွားကြပါလဲကိုယ်ကြီးကိုက3သိမ့်နဲ့ဘယ်နှသိမ့်ရတော့အဲ့လိုပေးတဲ့က မင်းကြီးမှားလိုက်တဲ့စကားတွေပြောကြမင်းကြီးကနေအခုလိုမှားလိုက်ပါတယ်တိုင်းကျင်တဲ့မင်းကြီးစိန်ကိုမိဖုရားကြီးကိုအမြင်လိုက်ပါတယ်လူကြီးတို့မိဘသုံးဆောင်မှလူကြီးတို့အုပ်ထုတ်ပါဒီစကားကြတော့မိဖုရားကြီးစိတ်ခံမှာဘလို့ဖြစ်သွားတယ်မင်းကြီးစွန့်ပြစ်လိုက်တဲ့ဒွေဘောက်ကိုမိကကောက်ကြည့်ပြီးတော့မျိုးရတယ်လို့မင်းကြီးစိန်ကဒုက္ခတွေများလာပါတယ်မင်းကြီးရတဲ့တရားဥပဒေနဲ့လူကြီးမာတယ်မင်းကြီးစိန်ကိုလုံးဝမလို့ဒီမှာဘူးပါဠိကြီးကရင့်ကျက်နေတော့ မြစ်ကြီးကိုလို့တင်ပါရဲ့ဟာတကွေးပေါက်ကိုမြင်ပါတယ်အဲ့လိုမြင်သွားတဲ့အခါအမကြီးကတော့တထောင်ကုန်ပြီအမကြီးတော့တထောင်လို့ဘယ်လိုသဘောရကြလဲဒီရကြီးသဘောတိုင်းပါပဲဒီလိုသဘောရှိမှမင်းတို့သွားရမြတ်စွာဘုရားထံသွားတော့ရဟန်းပြကြမယ်တရားယူကြမယ်ဆိုပြီးတော့တရားတွေစီမံတိုင်းစီမံတိုင်းတော့မြတ်စွာဘုရားရှိတော်မူရာရတော့ဒီတရားတွေသိပြီးတော့ထွက်လာကြကြမြေတုံတောင်လည်းမင်းတွေကုတဲ့အတိုင်းပဲဘုရားရဟနာမလုံးသိတော့ သင်ခြင်းတော့အာယတုကရှုတာမြစ်ကိုကိုဒုတိယမြစ်ကိုတရားရဏသင်ခြင်းတော့ကုကြတန်ခါရဏတတိယမြစ်ကိုတန်ခါရဏကိုဂုံရောသင်ခြင်းနှလုံးတွင်ဂုံတွေပွားပြီးတော့ကုကြတယ်ဟိုပကံရောက်သွားတဲ့အခါမြတ်စွာဘုရားရောင်ကြီးတော်လေးမြင်ရတဲ့အတွက်ကြောင့်မြတ်စွာဘုရားရောက်အောင်သွားရှိခုဥချာမြင်းနဲ့အမတ်ကြီးတစ်ဆောင်ရဟန်းဖြစ်နေကြတာဟုတ်တယ်မမြင်ရတော့ဘူးတဲ့မြတ်စွာဘုရားသဘောတော်နဲ့တွေ့ထားလိုက်တယ် ဒီဟာဖြစ်နေကြတာကိုမြင်သွားလို့ရှိရင်တချို့ကလည်းသိဝန်းတာကြလိမ့်မယ်တချို့ကလည်းဝမ်းနေမှုတွေဖြစ်လာကြမယ်မဖြစ်ကြပါဘူးလားမိရှင်ပြုတဲ့ခေါင်းကြီးဆန်ချတဲ့ကအဖို့တွေတချို့ကပွားတယ်မိကြီးကြတယ်ဝန်တာလို့လားဝန်မဲလို့လားတော့မသိဝန်တာလို့လည်းမြင်ရပါတယ်လေရှိပူးတယ်လို့ဆိုတော့ပိုခက်တယ်ပို့ပြီးတော့မိကြီးကြဝန်တာရင်လည်းပြောမိကြီးကြဝန်နေရင်လည်းမိကြီးကြ အဲ့ဒီဝန္တာဝါနဲ့